လူခဲ့တဲ့ရည်အနှဲငယ်ကဇဂတောသောမောဟအဆရှိရဲ့ကုသိုလ်တရားရဲ့ဆန့်ကျင်ဘက်ဒီကျေးဒီဝိစင်ကြခြင်းကြောင့်ဒီနိုင်ကြလို့ တရားဟာနည်းနည်းပြင်မယ်လို့သင်္သာမြင်သာကြည်သာလာနိုင်ပါစေဆိုတဲ့အားလေးမှတ်တယ်ပြီးတော့ပေါ့လေအဲ့ဒါလေးရှင်းတော်ရတယ်ဆင်းရဲတဲ့ကိဝေစင်ကြယ်မှနည်းနည်းတဲ့တရားတွေသင်္သာမြင်သာနိုင်တယ်ဆိုတော့အဲဒီဆင်းရဲတဲ့တရားတွေ ကင်းအောင်ဘာလုပ်မလဲဆိုတာပဲဒီကွန်ထွက်လာပါရဲ့အခြေကတော့ဒီဘက်ကဝိဓမ္မနာပါဏသမ္မာပฏิပတ်တိပฏิပတ်တာဆင်းရဲတရားတွေရှုလို့ဆိုကားတဲ့ဆန့်ကျင်ဘက်တိစိတ်ထဲမှာဖြစ်ပေါ်တောင်းကြတဲ့ တယုတ်ဌာနကိလေသာဆန့်ကျင်ဘက်တိရုံးပြနိုင်တဲ့ဆန့်ကျင်ဘက်မျိုးမျိုးကိလေသာတွေပေါ့ဒုက္ခတနဲ့သူဒီစင်ကြယ်ခြင်းကတော့သမ္မာပฏิပတ်တိပฏิပတ်တာနဲ့ဤလံကြကျင့်တော်မူနဲ့ဆက်ဆံပတ်သက်နေပါတယ် သမာကမိစ္ဆာရဲ့ဆန့်ကျင်ဘက်မိစ္ဆာကမမယွင်ယွင်ဖောက်ပေါက်ပြန်ပြန်ပေါ်တယ်သမာကတော့ပေါက်ပြန်မှုကျင်းပြီးတော့ဤတော်တကျအချိုးတကျခွင်ကြပါလားဒီမှာလည်းအချိုးခွင်ကြဒါကလို့လို့ရှိဒီလိုအချိုးရမယ်ဆိုတာပေါ့လေဟုတ်အဲ့ဒီအချိုးရလို့တဲ့ပုဂ္ဂိုလ်ဟာ ကိုကြဖြစ်မယ်ဆံပါပဲဒီလိုကြဖြစ်မယ်ကိုဘုနောကိုစီကြရင်လို့ရှိရင်ရှောင်းနေတာရှောင်းအဲရှောင်းရင်ကိုဘုနောကိုစီကြပြီးတော့ဒီစိတ်တိမ်ဖွဲ့ပြီးတော့လက်သက်ဆရာဖြစ်လာမှာရှောင်းကျင်မှုနဲ့ကိုဘုနောကိုစီကြရင်ကျင်းနေရအေးချမ်းဖြစ်တဲ့ဆိုဖြစ်တာကိုကြပါ ကျင့်သုံးမှုနဲ့အကျိုးရလကိုရဖြစ်တော်မှာတိုက်ရှင်းပါမယ်နော်ဝိသေကမကိရိတာကြီးရှင်းပါတရားမှာတစ်ဆင့်တိုးတက်စေတချင်းနဲ့ပြိယုဒ္ဓနာကိရိတာကြီးရှင်းဖို့ဆိုတာကအခုလိုသတိပဋ္ဌာန်ဘာဝနာလေးပေါ့ဖြစ်တယ်မှရှိသတိပြုဆောင်ဖို့ဆင်ထားကြပါ ကိုယ်တွေကလည်းရင်းပေါ်လာတဲ့အာယုလေးတွေသူတို့ပေါ်လို့ပေါ်ကြမှာအားဆက်ရမှာချိန်သာလည်းကြိုက်ကြရမှာဒီအားဆက်ချိန်သာကြိုက်ပြီးလို့ရှိရင်ရှုခွေအာယုထဲမှာတတိကလေးကကပ်ပြီးတော့နေတော့ဇာကနဲ့လှုပ်ရှားတာဒေါသနဲ့လှုပ်ရှားတာလည်းရှိတော့ငြိမ်ကြတော့တာတမာရီတက်ဆက်လာတာ တစ်စက္ကန့်မှတစ်ချိန်နှစ်စက္ကန့်မှတစ်ချိန်ဖြစ်ရင်တော့မှအဲဒါတွေတစ်ခုနဲ့ခုပေါင်းစားလိုက်ပြီးအားဖြစ်လာတာပါအဲဒါလိုပြုလုပ်ပြီးနေတာကသမပฏิပတ်တိခေါ်တယ်သမပฏิပတ်တိဖြစ်ရင်အကျအလားလူခိတာတွေဆန့်ကျင်ဘက်ကြီးကင်းတာပါဒါအဲတော့ဆန့်ကျင်ဘက်ကြီးအားကြီးကင်းမှုဆိုတာ သမာပฏิပတ်တိနဲ့ဆက်ဆံနေတယ်သူမပါမပြီးဘူးဒါလည်းတိတ်ယုတ်တိရှိတာကတော့ဤလမ်းကြကျင့်သုံးမှုဆိုတာဤလမ်းကြည့်ပါပါဤလမ်းကြကျင့်သုံးနေတာပါရမ်းကျင့်လို့မှန်းကျင့်လို့ရတာမဟုတ်ဘူးသာဝတိရောကိုယ်ကိုလုံးလို့လည်းရတာမဟုတ်ဘူး ဤနာကောင်းကိုရှာဖွေပြီးတော့ကြားနာရမှာဒါမလို့စာသတ္တမသောနာဒီနာလည်းဆိုထားပါတယ်စာထိုတို့မြင်လည်းကဲလို့လည်းလည်းပြင်ပါလို့ထင်သာမြင်သာဖို့ရာအတွက်စัจ java ဒီဝရဏတရားတွေတိခွာခြင်းအကျိုးပါ နိလန်းတကြကျင့်သုံးမှုဟူသည်တဲ့ချိုးကြကြခွင့်ကြပါလေကျင့်သုံးမှုဆိုတာဟာသတ္တမသောနာဒီလာသူတော်ကောင်းတရားဖြစ်တဲ့ဤမှန်ကိုကြားနာခြင်းလေ့လာခြင်းနဲ့ဆက်ဆက်လေးရှိနေပါသည်ဒီမှာကမ္မသိခြင်းနိလမှန်ရှာဖို့လာဖို့နာဖို့လေ့လာဖို့ ဒါဆိုလိုတာပါပဲဒီလောက်မှလည်းကြည့်ပါလို့ရှိရင်ဒီလောက်ကြအကျင့်သုံးနိုင်လာတာပါပဲဒီလိုဆိုပါလေတော့မှအဲ့ဒါကြီးကြီးစပြီးတော့ပြောမှာပါသတ္တမသဝနာဒီနာဆိုတဲ့ဆိုသူ့မှာသတ္တမဆိုတာပါသရောတရားသဝနာ နာကြားခြင်းကြားရုံမဟုတ်တည်တည်ချာချာကြားလာပြီးတော့ရှင်းသုံးတဲ့အပိုင်းကြီးဖြစ်အောင်ကြိုးစားမယ်ဆိုတဲ့အဲ့ဒီလိုစိတ်မျိုးနဲ့နာကြားတာပြောတာအဲ့ဒီလိုနာကြားမှာပဲရှင်းသုံးတဲ့အပိုင်းကြီးရောက်နေတာပါပဲဘာလို့နာကြားမှာပထမနာကြားမှာ တတမဆိုတာသူတော်ကောင်းတို့ဤတရားဗုဒ္ဓအစရှိသောသူတော်ကောင်းတို့ဤတရားဒါဆိုပါလေဘုရားကပါတော့တိကျရာဒီမှလည်းအကုန်တိအကုန်တိတယ်တိနိုင်တော့အောင်လေဘွားပေါင်းရသောဒါနဆက်ရည်ပါဠိတွေဖြည့်ပြီးတော့ ပါရမီပြည့်စုံတဲ့အခါမှာအခုလိုတောထွက်ပြီးတော့ဗောလေသိက္ခာဘာဝနာတရားတွေအထုတ်တာအဲဒီတော့စိတ်စီခြင်းမှုကအစယုံနာပိုက်ခြားရှိဟုအစဉ်စဉ်အစဉ်စဉ်တက္ကနာလေးတက်သွားတာတက္ကနာလေးပဲမလေးပါဖို့လေးပါတစ်ထိုင်လေးတန်းပြီးတော့ရသွားတာ ဝါစစ်ဆိုတာပါလာတဲ့ကိရိတာမျိုးတွေဒီကနေ့အပြတ်ရှင်းပလိုက်တာဘာမှမရှိတော့ရှင်းခါတဲ့ထဲမှာမောဟခေါ်တဲ့သူဝေမှုမှမဖြစ်သားဘူးတနည်းအမှန်မသိဘူးအလွဲသိဘူးအဝိဇ္ဇာပါသွားတယ်။နောက်မြတ်စွာဘုရားဟာရှင်ရင်လည်းလို့ရှိရင်ဘာလို့ဆိုအကုန်သိတာလဲ ပရိသတ်ဉာဏ်တော်ကြီးလည်းတခါလေးရပါတော့မတိဘူးရှင်းနိုင်ပြီဆိုလို့ရှိရင်သတိတဉာဏ်တော်ကြီးရပါတော့သတိသတိတဉာဏ်တော်ကြီးနဲ့သတ္တဝါတွေရဲ့အခြေအနေကိုသုံးသပ်တာပေါ့ဘယ်သတ္တဝါဘယ်လိုအခြေအနေရှိတယ်ဆိုတာပေါ့ခြေအနေတွေသုံးသပ်ပြီးတော့အဲဒီသတ္တဝါနဲ့ကိုက်အောင်ပေါ့ အနာမည်စိတ်ကောက်အောင်ပြေးဆိုတာပေါ့လေတရားကြီးရှင်းတာပဲစိတ်ညွှန်တဲ့အတိုင်းရှင်းသုံးလို့ရှိရင်ရှင်းသုံးတဲ့ပုဂ္ဂိုလ်ကြီးဟာပေသီလာတွေပဲဆိုတော့ကိရိတာရဲ့ဆွဲကလွတ်ပြီးတော့အရိယာတွေဖြည့်ပြီးတော့တရားရဲ့အကျိုးတွေခံစားရတာ အဲဒါကိုသတ္တမလို့ခေါ်ပါတယ်သူတော်ဝမ်းကြီးတရားဘုရားမြတ်စွာကိုယ်တိုင်တရားမှနေကိုသိပြီးတော့ကိုယ်ထုတ်ခေါ်ထားတဲ့တရားပါဓမ္မဆိုတာကတော့အများဓမ္မဓမ္မတိုင်းပြန်လာရှိပါတယ်အခုလိုအတိတရားအချက်တရားကတော့သူ့မှာ တိတ်အပြည့်ဆုံးရှိတယ်ကြည့်ဆောင်တဲ့ပုဂ္ဂိုလ်ကိုအောက်တန်းကြရအောင်လို့ဆောင်မထားရဲဆိုတဲ့အဓိပ္ပာယ်ရပါတယ်စေတန်းရအောင်ဆောင်ဖို့ပေးတယ်ဒီအဓိပ္ပာယ်လေးရပါတယ်ဆောင်ဖို့ပေးတယ်ဆိုလို့ရှိရင် ဆုံမတယ်ဆိုတဲ့အတိတ်ပဲပေါ့ဆောက်ရှောက်တယ်ကဲတင်တယ်ကာကွယ်တယ်အစဉ်တမ်းမြင့်ကြည့်ပေးတယ်ဆိုတဲ့အတိတ်ပဲရပါတယ်အဲဒါကိုပဲဒီနေရာမှာဓမ္မလို့ခေါ်တာပါဘယ်လိုထုတ်ခေါ်တဲ့ဓမ္မလဲတရားစာကြီးတော်သူတော်ကောင်းလို့ထုတ်ပေါ်တာမူရင်းကတော့ဘုရားကိုယ်တိုင်ထုတ်ပေါ်ခဲ့တဲ့တရား မြတ်စွာဘုရားကိုယ်တိုင်ရရှိတဲ့တရားအဲဒါကိုသတ္တမလို့ခေါ်တယ်ကုလမြတ်စွာဟာဝိချာစရဏသံပါဏဂုဏ်နဲ့ဝိချာစရဏနဲ့ပြည့်စုံပါလေဝိချာဆိုတာအတိညာပါပဲဟွန်း ကိလေသာခံရရဖြတ်ရှင်းနိုင်တဲ့အထိညာတာလိုရင်းပါဖြတ်ရှင်းလိုက်လို့ရှိရင်ဖြတ်ရှင်းတော့တာပါဒီလိုဖြတ်ရှင်းမှုဖြတ်ရှင်းမှုဆိုတာကတော့စေတနာဆိုတာကရှင်းလဲပါရပါတယ်အရှင်းလဲနဲ့တော့ကိလေသာမဖြတ်ရှင်းပါဘူးမသာရှင်းလို့ရှိရင်လည်းဉာဏ်ကြီးတွေလည်းမရနိုင်ပါဘူး။ဒီလိုမျိုးဆောက်ပြားဆက်ရှင်းအောင်လည်းရှင်းပါလား ကိလအစာရည်အကျင့်တွေဟောလေ15မျိုးလောက်ရှိပါလားဒီကျင့်ရတဲ့နေရာမှာလောကီဆံတရားတွေပါတော့ပါတယ်ဒီလောကီထဲမှာမဟာကရုဏာဆိုတာပါပါတယ်ရိုးရိုးဆင်းရဲဒုက္ခရောက်နေတဲ့တ attva တွေကိုဆင်းရဲကပယ်ရှားလို့တာ စင်တာ၄ရာလေးကစင်တာဖြစ်ဖြစ်တယ်လို့တော့ပါဆရာကြီးတာရှိခံစားရအောင်ပေါ့လေနော်ဆက်စင်တာတနာဟုခေါ်ပါတယ်အဲဒီစင်တာတနာဟုကမြတ်စွာဘုရားအခြားခြားပုဂ္ဂိုလ်တွေနဲ့အစာကောင်းများစွာပါလွန်တာမို့လို့မဟာကရုဏာလို့ခေါ်ပါတယ်ကြီးမြတ်တဲ့ကရုဏာတဲ့ ကိုယ်တော်လည်းတိတိတိတဲ့တရားတွေကြည့်ပြီးပယ်စင်းတဲ့တရားတွေလည်းပယ်လိုက်ပြီးဒီတော့တတ္တဝါဒီရှင်ဒုက္ခမှာသိတင်လို့ရဲ့မကရုဏာလည်းရှိပြီအဲ့ဒီနှမျိုးတဲ့တတ္တဝါတွေရှင်ရဲ့ကဖြစ်နေတာပါအတိကရှိပြီးတော့တတ္တဝါတွေဟောမှာ မတနာဘူးဆိုလို့ရှိရင်ကြီးကျယ်တဲ့တနာမှုမရှိဘူးဆိုလို့ရှိရင်လည်းပဲမကဲတင်နိုင်ပါဘူးကိုလိုပဲသတ္တဝါကြီးရှင်းဒုက္ခရောက်နေတာကိုတွေ့တော့ကိုရိုးစွာတရားနဲ့ရှင်းတာတနာပြီမှာလည်းရှင်းဒုက္ခဟာလွတ်ရောက်တဲ့နီလာနေမသိလို့ရှိရင်လည်းမကဲမကဲနိုင်နိုင်ပါဘူးကိုယ်ကိုယ်ကိုရှင်းရကလွတ်အောင်ကျုံပြီးတော့ ပေပုံပရိကတ္တဝါကြီးဆင်းရဲကပြောင်းလို့ရမယ်ဆိုတာပေါ့လေရှင်းတာသလားပြီးတော့ဒီကနေ့ပြေးတော့ပါအတိညာလည်းပဲပြည့်စုံမှုပါလေမြတ်စွာဘုရားရှင်းတာသလားဘူးလည်းပဲကြီးကျယ်ကျယ်ရှင်းတာသလားပါတယ်အဲဒီဝိသဇနာသမဏခုဟာအမှန်အရေးပါပါတယ်ဘုရားစွာဘုရားဟာ ရှိရှိတဲ့အရာတွေအမှန်တရားတွေအကုန်လုံးသိပထမဆုံးကိုယ်ကြောက်လို့သူတော်ကလည်းပဲကြည့်ဖို့ဆိုလို့ရှိရင်လည်းပဲခုနမကရုဏာထည့်ရပါတယ်သူတော်ကလည်းပဲကြည့်အောင်လုပ်ရပါတယ်ကြည့်တဲ့အရာတွေကိုယ်တိုင်ကြည့်တာကကိုယ်အလုပ်ပထမဆုံးသူတော်ကဒီတရားတွေကြည့်ဖို့ရအတွက်ရှင်းတာကိုအခြေခံပြီးတော့ ဟောပြောတဲ့တွန်းတာကဒီဘာရဲ့အကြောင်းတာဝန်မြတ်စွာဘုရားကိုယ်တိုင်ကြည့်ပြီးပါမှဒီဘာတွေကိုလည်းဒီတရားကြည့်ပြီးတော့ဆရာဒုက္ခမှလွတ်မြောက်ပါစေဆိုတော့ဘောလေကြည့်အောင်ဟောပြပါလေကိုယ်လည်းမကြည့်သေးပဲနဲ့တော့ဘယ်နည်းတော့တရားကိုလည်းမဟောပြနိုင်ဘူးကိုယ်လည်းမကြည့်ပါလေရှင်းနှမှုရှိဘူးဆိုလို့ရှိရင်လည်းကြည့်လို့မဟောနိုင်ဘူး အဲ့ဒီလိုအတိညာနဲ့လုံးဝပြည့်စုံပြီးတော့ကြီးမားတဲ့ကရုဏာရှိတဲ့ပုဂ္ဂိုလ်ထံကထွက်လာတဲ့တရားပါတော့သံသရာဘုရားဆရာကြီးတဲ့သူတော်ကောင်းတို့ရဲ့သူတော်ကောင်းတို့ဓမ္မတရားဟွန်းသတ္တမသူတော်ကောင်းတရားဒါပြောပါတယ်အဲဒီသတ္တမဟာ အခုလိုနိလန်းတကြရှင်းသုံးတော့မယ်ဆိုရင်ပထမဆုံးနိမှန်ရှားလာရတယ်ဘယ်ပုံပဲနည်းဥဒိကမကိဋ္တာတွေကိုရှောင်တိန်ပြရတယ်ဒီဥဒနာကိဋ္တာတွေကိုဘယ်လိုကာကွယ်ကုစားပြရတယ်ညွန့်ပြနိုင်တဲ့ကိဋ္တာတွေကိုဘယ်ပုံပဲနည်းပြောင်းလုပ်ရတယ်ဆိုတာပေါ့လေနည်းတွေရှိပါတယ်ကောအဲဒါကတော့ စာပေခေါ်တာပေါ့လေဗုဒ္ဓစာပေအဲ့ဒါအရင်နားလည်အောင်လုပ်ပါလေဒီလိုဆိုလို့နားလည်ဖို့မလိုပါဘူးရှင်းသုံးနိုင်ုံမျှဒါပြီးတာပါပဲအဲ့ဒါဓမ္မပဲဒီနေ့မှမတည်သေးဘူးဆိုလို့ရှိရင်ဒါမတည်တာအောက်တန်းကြတာပဲကြည့်အောင်လိုက်လို့ကြည့်အောင်ကြိုးစားလိုက်လို့တည်သွားပြီဆိုလို့ရှိရင် အဲဒီကြည့်အောင်လုပ်ရတဲ့ရှင်ဒီမှတရားကကြည့်အောင်လုပ်သူကိုမကြည့်သူဖြစ်ကနေပြီးတော့ဆွဲမှတင်ပြလိုက်တာပေါ့လေဟုတ်တယ်ကြတော့အဲလိုဆိုင်တတ်ရှိပါတယ်အဲတော့ရှင်ဒီမှတရားကလိုလားတဲ့ပုဂ္ဂိုလ်ကိုလိုလားပြီးတော့လေ့လာတဲ့ပုဂ္ဂိုလ်ပေါ့လေရှင်ဒီမှကြည့်သူဖြစ်အောင်ပေါ့လေဆောင်ရွက်ပေးတဲ့သဘောပါပဲ။ ဆန့်ကျင်တဲ့တရားတွေကင်းကွာဖို့ရအောင်ဒီလိုလို့ပြရှင်းသုံးတော့မယ်လို့ဆိုတော့ရှင်းမှန်တဲ့နိလန်ပထမဘောလေးဆိုပြီးတော့ရှင်းသုံးတတ်ဖို့ရအတွက်ကျမ်းနာလေ့လာတယ်ရှင်းနေလေ့လာတယ်စောင့်ဖတ်ပြီးတော့လေ့လာတယ်ရှင်းမှန်ရမသိတော့ လေ့လာဆိုတာပါလေလေ့လာလိုက်တော့ဓမ္မရှင်ကြီးမှလည်းကြည့်သွားပြီလေရှင်ကြီးမှကြည့်လို့ဖြစ်ဖြစ်သွားပြီဟွန်းကျန်လာလေ့လာတော့ဓမ္မတာကြည့်တော့ကြီးကြည့်သွားပြီဒီမကြည့်ကြတော့မကြည့်ဘူးအနေနဲ့အောက်ပိုင်းကျတော့ပါမကြည့်အောင်လို့မကြည့်ပြီဆိုလို့ရှိရင် မတိကူအနေထားလေးကိုတိကူအနေထားရအောင်လို့ကျောင်းသားလေးကဆွေးနွေးလေးကရှိရှိလေးကလည်းဒီခါကျတော့ဟောအဲ့ဒီအတိတရားကအတိတရားကအတိတရားရှိအောင်လုပ်တဲ့ပုဂ္ဂိုလ်ကိုမှတ်တင်လိုက်တာပဲဆရာတရားက ဆုံးမတယ်ဆိုတာပေါ့ဒီဆုံးမလိုက်တယ်ဆိုတဲ့အထိပ်ပဲပေါ့သူကမှသာတော့မတိတိကိုနေရာလေးရတိတိဖြစ်ရောက်သွားတယ်ဆိုတော့ဒါအရှင်းမြင်တာပေါ့အဲဒါကိုပဲကျင်းလေးမှပြိပရိယတရားကကျင်းလေးမှကြည့်အောင်လုပ်တဲ့ပုဂ္ဂိုလ်ကိုပတိတရားကမှတ်တယ်ဆိုတာဒါပြောတာပဲ အဲလေ့လာတဲ့ပုဂ္ဂိုလ်အချင်းချင်းမှကြည့်တော့တယ်ဒီမိမာမျိုးပြည့်လို့ရှိရင်ပြည့်တော့သူအကျိုးကျေးဇူးတွေရှိတော့တယ်အဲဒါရှင်းလုံးရတဲ့အပိုင်းတွေဟုတ်သေးဘူးချမ်းသာတဲ့အပိုင်းတော့ပဲရှိသေးတယ်ဒီမှာသာယဆိုလို့ရှိရင်ပရိယတိလို့ခေါ်တာပါပရမသုပရိယတိရှိတာပါ ခြေကြီးမှရမတိတာလေ့လာပဲဆောက်လေတဲ့ဒီကဒီနည်းကသိထားပြီဆိုလို့ရှိရင်ရှင်းတဲ့ပိုင်းရှိရောက်ပါပြီဒီလိုလေးကရှင်းတဲ့ပိုင်းရောက်ပါပြီပေါ့ဒီလိုဆိုရင်ရှင်းလေကြည့်တယ်ကမ္ဘာကြီးဆရာရှင်းလေကြည့်တယ်တရားဆရာရှင်းလေကြည့်တယ် အဲဒီကဒါတွေလေ့လာရအောင်လေ့လာထားတဲ့ဇာယဆရာဆရာကြည့်နေကျင့်တော့ဒီလိုလိုကြောင့်ကျင့်တော့ဒီလိုကျင့်တော့ကျင့်ရတဲ့ဒီကဓမ္မကဖြစ်ဆောင်တဲ့ပုဂ္ဂိုလ်ကိုကိုမှုနှုတ်မှုလေသတိအောင်ပြုလိုက် ရှင်ပြေးသွားတဲ့ကိုမှုလုံးကိုညဉ့်ရသွားတဲ့အိတ်ချမ်းသွားတဲ့စိတ်သက်သာဖြစ်သွားတယ်အဲဒီလိုအခြေအနေရောက်တာဟာရှင်းသူပိုင်လာပဲရှင်းဆောင်သူဆိုတာကရှင်းဆောင်တဲ့ပုဂ္ဂိုလ်ကတရားကဆောင်မတယ်လို့ဆိုတော့ရှင်းဆောင်တာအခုလက်တွေ့ရှင်းဆောင်လို့ကတော့ ဒီရှိတဲ့အတိုင်းလက်ရှိဖြစ်ဆောင်လိုက်တယ်။ဒါတရားဆောင်ပြီးခေါ်တယ်။တရားဆောင်လိုက်တဲ့အကျိုးရလကဒီကရှင်းတော့ကိုယ်လုံးကိုရှိကျသွားတယ်။ရှိကျသွားတယ်။အဲ့ဒီရှိကျကိုကိုယ်ပိုင်သွားတယ်။ကိုယ်ပိုင်တဲ့ဒီစီကိုလိုလိုအသုံးချလို့ရသွားတယ်။အဲ့ဒါတရားရှင်းဆောင်ပြီးခေါ်ပါတယ်။ဒါတိလရှိသေးတယ်။ ဝါရိကရတရားတွေလည်းပဲဆရာဆရာကျင့်လို့အဲ့ဒါတွေရသွားပြီဆိုလို့ရှိရင်ခြေကြီးမှာကြည့်တာကတစ်ပိုင်းစိတ်ကြီးမှာလောက်တာလည်းပဲဒါဆရာဆောင်တာပဲလက်တွေ့ကျင့်သုံးလို့ဒါလည်းတရားကိုဆောင်တာပဲလက်တွေ့ကျင့်သုံးလို့ဒီလိုပြုလုပ်တဲ့အတွက်ကိုယ်လုံးမှုစီကြရုံအပြင်စိတ်ပါလဲစီကြသွားတယ်အဉာဏ်လည်းဖြစ်သွားတော့ ကိလေသာမျိုးပါဖြစ်သွားတယ်ပိုးပြီးတော့ဆင်ကျဲသွားတယ်ပိုးပြီးတော့ရင်ကျေးသွားတယ်ပိုးပြီးတော့အေးချမ်းသွားတယ်ပိုးပြီးတော့နှုတ်ဆက်ကြရတယ်ဖြစ်သွားတယ်မိမမကြလက်တွေ့ရှင်းသုံးခြင်းရှင်းသုံးလို့ရရှိခြင်းရရှိတဲ့ကိုပိုင်ခြင်းပေါ်လေအဲ့ဒါတရားကျင့်ဆောင်ကိုခေါ်ပါတယ် ဒီနေ့မှာဓမ္မကိုသတ္တမကိုကြားနာလေ့လာဆင်းရဲလေ့လာရှိရှိလေ့လာတော့ဒီနေ့မှာကြည့်သွားတာဟာမကြည့်သူအဖြစ်အောက်တန်းကြရနေပြီးတော့ကြည့်သူပြီးရောက်သွားတယ်ဆိုလို့ရှိရင်ဒါမြင့်တက်သွားတာပေါ့ကျမ်းစာလေ့လာမှုဓမ္မကိုချစ်ဆောင်တဲ့ပုဂ္ဂိုလ်ကို ရှင်လေးမှာပရိယတိဓမ္မပါပေါ်လေဟုတ်ကံကြရအောင်ညှစ်ပြီးပြလိုက်တော့ဒီလောက်မှလည်းကြည့်ပါဘူးဒီလောက်မှကြည့်တော့သမာပฏิပတ်ပြီဆိုတော့ဒီကနေ့တက်ဖြစ်တယ်ဒီလိုဆိုရင်ဘောဓိဆိုင်ရာပညာဆိုင်ရာတွေဖြစ်တယ်ဖြစ်တော့ ကိုလို့ဆိုတာ၃ပါးလုံးပေါ့အကျင့်အနာကကိုသိတာရှိတယ်လူများအေးချမ်းသိတတ်တယ်ဒါဒီကိုပိုင်ရတာပဲဒီနည်းမှာဆောင်ထားတော့လက်ရှိကြည့်ပြီးဆိုလို့ရှိရင်အဲဒီလက်ရှိကြည့်လာလည်းပဲဆရာကြည့်ဆောင်ပြီးပေါ်တာပဲကျင့်လို့ရရှိတာလည်းပဲဒါလည်းပဲဆရာကြည့်ဆောင်ပြီးဆိုပြီးပိုင်ဆိုင်တာပဲ အဲ့ဒီတရားကိုရနေတာလည်းအထူးကြီးပိုင်ဆိုင်တာပဲအထူးလို့ရှိရင်စံရတဲ့တရားတွေကိုလည်းဒီနောက်မှတော့ရှင်းတဲ့အခါကျတော့ကိုယ်မှာကိုယ်မူရမှုမူရလေးတွေကြည့်ချင်းသာရှင်းတာလေရှင်းလို့လည်းဆောကားတဲ့ကိလေသာတွေစံရတဲ့ကျင်းနေတာလေရှင်းနေတာလေဒီလိုကိလေသာတွေရှင်းနေတာလေရှင်းနေတာလေ အဲအသိဉာဏ်လေးတွေဖြစ်လာတဲ့အခါကျတော့ပိုးပြီးတော့ကိုကျင်းရှင်းသွားတာလေးတွေပေါ့ကဒါဘယ်သူမှမြင်လို့မရဘူးအဲဒီပန်ရောက်သွားပြီဆိုလို့ရှိရင်သိွယ်ရာရမသိတာရှိတာပြောရောက်နေတယ်သိွယ်ရာတွေကိုသူကသိတာတကယ်တရားသူရဲ့သိတာတရားတွေဘောလို့သိွယ်ရာတွေကိုသိလာတော့အခုလိုတိဥ္စာနည်းနဲ့လေ့လာပြောရောက်တဲ့အခါကျတော့ ရွတ်တွေရှင်းသုံးတာကရှင်းဆောင်တာရှင်းသုံးလို့စိတ်တွေကြည်နေတာအတိအရတွေကဒါရှင်းဆောင်တာကိုလို့ဆိုတာပုံမှန်လို့ဖြစ်ခဲ့တာရှင်းလာတာရှင်းဆောင်တာပါသူတို့ဆက်ရတရားတွေကိုပယ်ရှားနိုင်ပြီးတော့ညီနိုင်ရဲ့လို့လည်းလည်းအရာတွေပေါ်လွင်ထင်ရှားတာဒီရှင်းလာမြင်လာတာပေါ့လေ အဲဒါနိလရဆရာချင်းဆောင်တဲ့ပုဂ္ဂိုလ်ကိုဓမ္မကဆောင်မလိုက်တာတဲ့ဒါရှင်းသုံးဆိုတဲ့စကားကဘာလဲဆိုတော့မိဘဖြစ်တာရှင်းသုံးဆိုတာကနိလရလေးလာခြင်းလက်တွေ့ရှင်းသုံးခြင်းလက်တွေ့ရှင်းသုံးလို့ကိုယ်လို့ရှိတာသုံးပါလို့အကျင့်တော်ဆိုတဲ့တန်ရှင်းခြင်းဆိုကိုယ်ပိုင်ဆိုင်ခြင်း ရှာရီကိုရတာအဲဒါကိုတရားရှင်းဆုံးအဖြစ်ပါပဲဒီလင်းတို့ကရှင်းသုံးထားအောင်ဒီလင်းကိုငါကြားလေ့လာတယ်လို့ဆိုတော့ဒီကျေသူကရှိရမှာပေါ့ဒီလင်းကိုယူသေးတယ်ဆိုတာ ဒီလိုကျေးဇူးကဂုံကြီးရှင်ဖြစ်ရမှာလေဂုံကြီးရှင်ဆိုတာလုံးဝသန့်စင်ပြီးတော့သိသိသိသိတဲ့အရာတွေကိုသိတာသမဏကြီးပါတဲ့ကရုဏာရှိတဲ့ပုဂ္ဂိုလ်ကိုယူရမှာပေါ့ကျဘောစုကပါလာတဲ့စัจจิမတရားကြီးကျူပါဖို့ရန်အတွက်နိဗ္ဗာန်ကျင့်သုံးတော့မယ်ဆိုလို့ရှိရင် နီလန်းရှိမှနီလန်းရမှကျင့်သုံးနိုင်တယ်ဆိုတော့အဲ့ဒီနီလန်းဟာတမန်ကဆံဃာပုဂ္ဂိုလ်ကြီးပေးတဲ့နီလန်းကတော့ဘာမှအာကိုစရာမဟုတ်ပါဘူးကျော်နီလန်းကြီးလေ့လာပြီဆိုလို့ရှိရင်နီလန်းပေးကြည့်ရပါတယ်နီလန်းပေးသူကတကယ်ကိုလေးစားတဲ့ပုဂ္ဂိုလ်သူပေးတဲ့ဓမ္မကလည်းပဲ လက်တွေ့ရှင်းသုံးလို့ရှိရင်ရှင်းသုံးသလောက်အာမကံရဲ့ရှိတဲ့ဓမ္မမျိုးလည်းဖြစ်ရမယ်။ဘုရားသောသောဘင်းကပြောခဲ့တဲ့ဓမ္မကုန်ကြီးရဲ့ပြည့်စုံတဲ့ဓမ္မဖြစ်ရမယ်။ဒါမှနာချဖို့ဆိုတာဖြစ်နေပါလေ။ခြေရာကိုဆက်ပြီးတော့တံသတ္တိဓမ္မိသပစ္စာရာယတ္တတံဆိုလို့နိလန်းကြကျင့်သုံးလို့ရအောင် နိလန်းကိုလေ့လာခြင်းသည်သတ္တတိတိကျရာဒီမှလည်းအကြည့်ပြီးတော့အမှန်ရှင်သာတနာသောနိလန်းကိုသူဆရာပေါ်၌၎င်းဓမ္မေစသူပြေတော့ဓမ္မအပေါ်၌၎င်းပစ္စာရယတ္တ ရှင်ကိုဖြစ်ယုံကြည်ခြင်းနဲ့ဆက်ဆက်တဲ့ရှိပါတယ်ရှင်ကိုပါမှယုံကြည်ပါမှဒီဓမ္မတွေကိုဓမ္မပုဂ္ဂိုလ်ထံပြည်တဲ့ပုဂ္ဂိုလ်ထံပြီးပါပြီးတော့လေ့လာနာကြားနိုင်တာပါအဲဒီလိုလည်းဆက်ဆက်နေပါတယ်ကိုယ်တော်မြတ်စွာဟာအလုံးကိုကျမ်းသာရုပ်လာတဲ့ ပုဂ္ဂိုလ်ကိုဆုံးမတဲ့နေရာမှာသူ့ရဲ့သာတဲ့ပုဂ္ဂိုလ်ကြောက်မှမရှိဘူးလို့ပြောတယ်။အလုံးစရာတဲ့ဖြစ်ဆန်းစာဆိုနိမဆုံးပုဂ္ဂိုလ်လို့ဒီလိုကြီးကြီးထားပါတယ်။ကြီးကြီးနိုင်တော့အလုံးနဲ့ဆော်ကြတာအခြေခံကိုယ်ရတရားနဲ့ကြည့်လို့ရှိရင်လည်းပါတယ်။ စိတ်နဲ့စိတ်ထားနဲ့ကြည့်လို့ရှိရင်လည်းစိတ်ဟာမြတ်စွာဘုရားစိတ်ချင်းငြိမ်တဲ့သမာဓိတရားတွေအဲသမာဓိဒုက္ခတွေရှိတယ်။တိလခုံရှိတယ်လို့သမာဓိခုံကြီးလည်းအဖြစ်ရှိပညာခုံကြီးလည်းအဖြစ်ရှိတယ်ဥပဒနာပညာတရားမှတစ်ဆင့်ဆက်ပြီးတော့မပညာပေါ့ဒီပညာခုံကြီးလည်းပြည့်စုံတယ်ခိတိတာတွေမှလည်းမြတ်ဒီကနေ့အပြည့်ရှင်းနိုင်တဲ့ပညာခုံကြီးလည်းပြည့်စုံတယ် အရိယာမသုတိဆိုလို့ရှိရရှိတဲ့အရင်းကတရားလေးကိုလည်းပဲဝင်စားနိုင်တယ်။ဒီမုတ်ကြီးခုံကြီးပေါ့လေ။ဒီကဆင်းရဲတွေကလုံးဝလောပြီးတော့ဗလည်းဒီခုံကြီးတွေရနေတာ။ဝိဓိယနာတက္ကနာခုံကြီးဆိုတာကတော့အထုတ်လို့ ကိုယ်မှာအကျမ်းမဲ့လို့ကုသတာတွေဟောဒီရှင်းသွားတာလေးတွေသီလပြည့်စုံတဲ့သမာဓိပြည့်စုံတာပညာပြည့်စုံတာဝိညာဉ်နဲ့ပြည့်စုံတာဟောဒီဒါလေးတွေချက်ချင်းကြည့်လိုက်တာသတ္တဝါဟုတ်အရှင်းလည်းမဟုတ်ဘူးကိုဖြစ်သွားတဲ့ခါတွေကိုဒါလည်းရှင်းရှင်းနဲ့ကြည့်လိုက်တာအရှင်းနဲ့ဟောတဲ့တရားမဟုတ်ဘူးအမြင်နဲ့ဟောတဲ့တရား ရှင်းတော်တော်ကမှအတော်ဝိမုတိညာနဲ့တသနာခုခေါ်ပါတယ်အဲ့ဒီခုံကြီး၅ပါးနဲ့ပြည့်စုံပြီးတော့တတ္တဝါတွေကိုသုံးမတဲ့ပုဂ္ဂိုလ်တွေကိုသုံးမရေးပါတိတ်ကိုဆွမ်းဆောင်နေပါတယ်အဲ့ဒီပုဂ္ဂိုလ်ကိုသတ္ထုသတ္တာဆရာလို့ခေါ်ပါတယ်တောင်းလည်းသတ္တာဒီဝမနုဿာနာတဲ့ဒီလက်ဒီဇမားတွေရဲ့ ဝိရုပ်ရှင်လူဆရာအစ်ဖြစ်တော်မူပါပြီတဲ့အဲ့လိုပုဂ္ဂိုလ်ပေါ်မှာယုံကြည်ရမှာပါသတ္တိအဲ့လိုကိုယ်ရည်ပြည့်စုံတဲ့ပုဂ္ဂိုလ်မှာယုံကြည်ရမှာပါသူယုံကြည်တယ်ဆိုလို့ရှိရင်သူဟောတဲ့တရားပေါ်မှာလည်းယုံကြည်ပြီပေါ့ဟင်းအဲ့လိုပုဂ္ဂိုလ်ကြီးတို့မှာယုံကြည်တယ်သူဟောတဲ့တရားပေါ်မှာယုံကြည်တာတဲ့ဓမ္မလည်းပဲ အထုတ်လို့ဖြစ်ပါတယ်အခုပြောခဲ့တဲ့ကိုယ်ရည်တစ်ပါးနဲ့ပြည့်စုံရဆိုရင်ပြည့်စုံမှုပုဂ္ဂိုလ်ဟာကလေးကမိစ္ဆာဆိုတာပေါ့လေအကျိုးကိုအကြောင်းကိုအကျိုးကိုပြည့်စုံဖြစ်ပြီဆိုတာသိကြပါတယ်အဲဒီလိုကလေးကကိုယ်ရည် ဆောက်ကုန်ချိုးကုန်နဲ့ပြည့်စုံတဲ့ရသော်ဖျားသင်ချာရွက်ကြပါလို့စိတ်ဓာတ်တရားပဲရှိပါတော့စိတ်စေကြဘူးအစအကျိုးကိုအကျိုးခုနှမျိုးရနိုင်တယ်ဆိုတာဒီလိုဆိုရင်အစဆရာကျင်ညာကျက်မှာပေါ့ဒီရိုးရိုးတော့ကျင်ညာတာကဘယ်ပုဂ္ဂိုလ်မှဒီလိုရိုးရိုးတော့မကျင်ညာဘူးကျင်ညာရောဘာလို့မှမလုပ်ဘူးသူရှိမှရှိပဲဘူး လက်ဆောင်ရရှိတယ်ခင်ရတာလောက်ကြည့်စိတ်စိတ်ကြဲတဲ့ကောကိုယ်ခံစားရတာပဲဒါဘာသိကြလဲဒီလိုမြတ်စွာဘုရားဟာခိတ္တအရှာဆိုကလျဏမိတ်တာဖြစ်ပါတယ်ဆိုတာပေါ့လေအကျုံးကလျဏခုံကြီးနဲ့အကျုပ်ကလျဏခုံကြီးကိုတော့နောက်နေပါမယ်ဆက်ပြီးတော့ရှင်းပါတော့မယ်ဒီနေ့တော့တဏှာကြီးပြေသွားတာမဟုတ်လို့ဓမ္မလေးရက်ချအောင်ဆို